အခန်းကြီး7အငယ်1မှ16တပန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်သည်ပုံကန်တတ်သောအမျိုးတည်းမှနေ၏သူတို့သည်မြင်ရသော မျက်စိရှိတော်လဲမမြင်တတ်ကြားရသောနားရှိတော်လဲမကြားတတ်ပုံကန်တတ်သောအမျိုးဖြစ်ကြ၏တို့ဖြစ်၍အချင်းလူသားအခြားသို့ပြောင်းသွားခြင်းဟာ ဥစ္စာပရိကံများကိုပြင်ဆင်၍နေ့အချိန်၌သူတို့မျက်မှောက်တွင် ပြောင်းသွားလော့သူတို့မျက်မှောက်တွင် အခြားတစ်ပါးသို့နေရာပြောင်းလော့ပုံကံတက်သော အမျိုးဖြစ်တော်လဲတတိယကောင်ရကြလိမ့်မည်နေရာပြောင်းเสียဖို့ပြင်ဆင်သောဥစ္စာပရိကံများကဲ့သို့တင်ဤဥစ္စာပရိကံများကို နေ့အချိန်၌သူတို့မျက်မှောက်တွင် ထုတ်ရမည် သိမ့်သွားခြင်းကိုခံရသောသူကဲ့သို့ညအချိန်၌သူတို့မျက်မှောက်တွင်ထွက်သွားရမည်သူတို့မျက်မှောက်၌အုတ်ရိုးကိုတူးဖောက်၍ဥစ္စာပရိကံများကို ထုတ်သွားလောညာဥယံအချိန်၌သူတို့မျက်မှောက်တွင်ပခုံးပေါ်မှထမ်း၍ထုတ်ရမည်မြေကိုမမြင်ရအောင် မျက်နှာကိုဖုံးရမည်အကြောင်းမူကားတင့်ကိုဣဒရေလအမျိုးအားနမိတ်လက္ခဏာဖြစ်စေခြင်းဟံ ငါခန့်ထားပြီဟုမိန်တော်မူသည်အတိုင်းငါသည်တိမ်သွာခြင်းကိုခံရသောသူ၏ဥစ္စာပရိကံများကဲ့သို့ငါ၏ဥစ္စာပရိကံများကိုနေ့အချိန်၌ထုတ်၍ညအချိန်၌အုပ်ယိုးကို ကိုလက်နှင့်တူးဖောက်ပြီးမှညဥယံအချိန်၌သူတို့မျက်မှောက်တွင်ပခုံးပေါ်မှထမ်းသွား၏နာနဲ့အချိန်၌သာရဘုရား၏နှုတ်ကပတော်သည် ငါစီသို့ရောက်လာ၍အချင်းလူသားပုံကံတတ်သောဣတရေလအမျိုးကတင်းဒီအဘယ်သို့ ပြုသည်နည်းဟုတင့်အားမေးသည်ရှိသော အရှင်သာရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်ဤဗျာဒိတ်တော်သည်ယေရုရှလင်မြို့ကိုအစိုးရသောမင်းမှဆ၍ထိုမြို့၌ရှိသောဣတရေလအမျိုးသားအပေါင်းတို့နှင့်ဆိုင်ပေ၏ငါသည်တင်တို့၏နမိတ်လက္ခဏာဖြစ်၏ ငါပြုသကဲ့သို့သင်တို့သည်ပြုရကြလိမ့်မည်။နေရာပြောင်း၍သိမ်းသွားခြင်းကိုခံရကြလိမ့်မည်။သင်တို့၏မင်းသည်လည်းမိမိပခုံး၌ထမ်း၍ညဦးယံအချိန်၌ထုတ်သွားရလိမ့်မည်။ထုတ်သွားစရာဘို့အုတ်ရိုးကိုတူးဖော်ရလိမ့်မည်။မြေကိုမမြင်ရအောင် မျက်နှာကို ဖုံးရလိမ့်မည်။ထိုမင်းကိုလည်းငါ၏ပိုက်ကွန်နှင့်အုပ်၍၊ငါ၏ကျော့ကွင်း၌ ကြော့မိစေမည်ခဒဲပြည်ဘာဘူးလုံမြို့သို့ဆောင်သွားမည်ထိုမြို့၌တရားတော်လဲမြို့ကိုမမြင်ရသူကိုမဆာငါဝိုင်းသောသူတို့နှင့်တက်သားအပေါင်းတို့ကို အရရသို့ ဖြန့်ကျဲမည်သူတို့နောက်၌လဲဓာကိုလွှတ်လိုက်မည်လူအမျိုးမျိုးတို့တွင်ကွဲပြားစေ၍အတိုင်းတိုင်းအပြည်ပြည်သို့ဖြန့်ကျဲသောအခါ ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်တို့ရတွင်ဒါဘေးမွတ်သိပ်ခြင်းဘေးကာလနာဘေးတို့နှင့်လွတ်၍ငါကြံကျွင်းစေသော သူအချို့တို့သည်မိမိတို့ပြုဘူးသောဆက်ဆုပ်ယွန်ရှာပွဲအမှုရှိသမျှတို့ကို နောက်ရောက်သောတပန်းအမျိုးသားနေရာပြည်တို့၌ပေါ်ပြကြလိမ့်မည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ဟုမိန်တော်မူ၏ အငယ်၁၉မှ28တဖန်သာရဖျား၏နှုတ်ကပတော်သည်ငါစီသို့ရောက်လာ၍အချင်းလူသားတုံလုတ်လျက် အစာကိုစားလော့တုံလုတ်လျက်တတိပြုလျက်ရေကိုတောက်လော့အရှင်သာရဖျားသည်ဣဒရေလပြည်ယေရုရှလင်မြို့သားတို့ကိုရီမှတ်၍မိန်တော်မူသောစကားကိုဆင့်ဆိုရမည်မှာသူတို့သည်တတိပြုလျက်အစာကိုစားရကြမည်မိမော တွေဝေလျက်ရေကို တောက်ရကြမည်ထိုတို့သောအားဖြင့်ပြည်သူပြည်သားအပေါင်းတို့ပြုသောအာဓမ္မအမှုကြောင့်ဣတရေလပြည်သည်မိမိပြည့်စုံခြင်းနှင့်ကင်းလွတ်ရလိမ့်မည်လူနေသောမြို့တို့သည်လည်းပျက်စီး၍တပြည်လုံးစိတ်ညံလျက်ရှိရလိမ့်မည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုတင်တို့သိရလိမ့်မည်ဟုမိန်တော်မူ၏တပန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသား နေ့ရက်ကာလရွေ့လျက်ရှိ၍ခတ်သိမ်းသောဗျာဒိတ်ယူပါယုံလဲပြက်ကြပြီဟုဤဒေလပြည်၌သုံးတက်သောစကံကားအဘယ်သို့နီတို့ဖြစ်၍အရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာထိုစကပုံကိုငါပြောက်စေမည်နောက်တဖန်ဤဒေလအမျိုး၌မတုံးရကြနေ့ရက်ကာလနီးပြီခတ်သိမ်းသောဗျာဒိတ်ယူပါယုံလဲ ပြည့်စုံကြလိမ့်မည်ဟုပြောလော့။နောက်တဖန်ဣဒေလလူ၌အချီးနီးသောယူပါယုံမရှိရ။ချော့မော့စွာပရောဖက်ပြုခြင်းလည်းမရှိရ။ငါသည်သာရဖျားဖြစ်၏။ငါပြောလျင်ပြောသည့်အတိုင်းပြည့်စုံလိမ့်မည်။ပြည့်စုံခြင်းလည်းမရွေ့ရ။အချင်းပုန်ကန်တတ်သောအမျိုးတင်တို့လက်ထက်၌ငါပြောမည်။ပြောသည့်အတိုင်းလည်းပြည့်စုံစေမည်ဟု အရှင်သာရဖျား မိန်တော်မူ၏တဖန်သာရဖျား၏နှုတ်ကပတော်သည်ငါစီတို့ရောက်လာ၍အချင်းလူသားဤဒေလအမျိုးသားတို့ကသူမြင်သောဗျာဒိတ်ယူပါယုံသည် ဝေသေး၏ဝေသေးသောကာလကိုရည်မှတ်၍ဟောတတ်သည်ဟု ပြောဆိုကြ၏တို့ဖြစ်၍အရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာငါ၏စကားပြည့်စုံခြင်းမရွှေ့ရငါပြောသည့်အတိုင်းလဲ ပြည့်စုံစေမည်ဟု အရှင်ထာဝရဘုရားမိန်တော်မူ၏